သိဒါပဲစိတ်ဓာတ်ကိုနားလည်အောင်ပါပါကြရင်စိတ်ဓာတ်အတိသိသောသဘောဟုတ်ကလားဒေဝိဒိတာစိတ်ဓာတ်ကိုဘယ်လိုပါပါပြန်မလဲအတိဘုံမဟုတ်သိသောသဘောဒါဆိုတော့စိတ်ကိုခေါ်တယ်ပြောတာဟုတ်ကလားအဲ့ဒါစိတ်ကသိသလားစိတ်ကသိသလားယောဂသိသလား သေးကြလားတခါတည်းရင်ယုတ်ကမသိဘူးလားဟမ်အဲတခါတည်းရင်ယုတ်ကပရိမရာမီဘူးနဲ့ဒီတော့မိဘမှာအိတ်နေတဲ့လူတွေရောတခါမှမတော့ပြီးအိတ်ပြောနေအိတ်ကဆိုတဲ့အခါကျတော့မိဘသားကြီးတော့ကံမိတဲ့အခါကျတော့ကြီးတော့ကအလိုလိုနောက်ရောက်သွားတာအဲ့ဒါယောဂသိတာမဟုတ်လား ဖိတ်ပြောနေတာလေဟမ်ခြေတော့ယုတ်ကြီးရသိတာမဟုတ်လားမဟုတ်လားအဲ့ဒါပါဠိမှာဒီလိုလာတော့စိန်ဒေတိတိစိတ်တံဝိဇာမာတိတိအထောတဲ့စိတ်တဆိုတဲ့သကလုံးကိုအိဗေခေါ်တာစိန်ဒေတိတိ ခိတ္တမောကြောင့်စိတ်တန်စိတ်မီ၏ဝိဇာနာတိတိအထောသိတယ်ဆိုတဲ့အဓိပ္ပာယ်ကိုယူရမည်တဲ့။ဒါကြောင့်သိခေါ်တာလေနော်။ခိတ္တလို့သိတယ်အဲ့ဒါသိတဲ့သဘောဟာသိအပြီးဟာသိအဲ့ဒါရှိခြင်းအားဖြင့်ိတ်ဟာရေနဲ့တူတဲ့ကြာရင်မနာထင်ရှားတယ် စိတ်မှာဘာတတ္တိရှိတယ်လဲဆိုတော့သိတဲ့တတ္တိပဲရှိတယ်တခြားဘာမှမရှိဘူးအာယုံကိုမြင်ကြအာယုံကိုမြင်ကြအာယုံလို့သိလိုက်တာပဲကြားကြအာယုံကိုကြားကြအာယုံလို့သိရုံဖြာလေးပဲနာမယမုဇ္ဇာအာယုံကိုနာမနာမယမုဇ္ဇာအာယုံလို့သိရုံဖြာလေးပဲအဲ့ဒီသိခေါ်တဲ့စိတ်ထဲမှာအဒီအာယုံကောင်းတယ်မကောင်းဘူးလို့ဆုံးဖြတ်တာလည်းမပါဘူး လှတယ်မလှဘူးမွေးတယ်မမွေးဘူးလို့ဆုံးဖြတ်တာလည်းမပါဘူးဒါကြောင့်မလို့ဒီအာယုံဟာနှစ်သက်စရာကောင်းတယ်တတ်မဲ့စရာကောင်းတယ်ဆိုတဲ့သဘောလည်းမပါဘူးသူဟာသိရုံလေးပဲဒီအာယုံဟာမုန်းစရာကောင်းတယ်မနှစ်သက်စရာကောင်းတယ်လို့လည်းဒီလိုလည်းမပါဘူးသူဟာသိရုံလေးပဲလာစိတ်တေတိစိတ်တံဝိဇာနာတိတိအထောတိတ္တသောကြောင့်စိတ်ဆိုတဲ့သဘာဝအရာစိတ်ဟာ သိရုံညာလေးပဲဆိုတဲ့ဖြင့်လိုချင်တာဟာစိတ်ဟုတ်ပါ့မလားမဟုတ်ဘူးစိတ်ဆိုတာဒေါသထက်တာပဲစိတ်ဟုတ်ပါ့မလားပြင်းတာပဲစိတ်ဟုတ်ပါ့မလားကြည်ညိုတာပဲစိတ်ဟုတ်ပါ့မလားလူလိုတာပဲစိတ်ဟုတ်ပါ့မလားဟုတ်ကလားမဟုတ်ဘူးလားမဟုတ်ပါလားဟုတ်ပါလေလားမဟုတ်ပါဘူးနော်စိတ်မှာ လူတတ်တဲ့သဘောလည်းမရှိဘူးစိတ်မှာလူကျင်တတ်တဲ့သဘောလည်းမရှိဘူးစိတ်မှာစိတ်ဆွေးတတ်တဲ့သဘောလည်းမရှိဘူးစိတ်မှာမနာလိုတတ်တဲ့သဘောလည်းမရှိဘူးစိတ်မှာမမြဲတင့်တတ်တဲ့သဘောလည်းမရှိဘူးစိတ်မှာဘာသဘောရှိတယ်လဲသိယုံမြလေးပဲအဲ့ဒီတော့မပို့ဘူးသိယုံမြလေးပဲဒါဖြင့်သိယုံမြလေးပဲလို့ ဆိုပါလျက်ကနဲ့ဘာကြောင့်လူကျင်စိတ်ဒေါသစိတ်နဲ့ဒီလိုပြောကြရတာကြားဘူးတယ်မဟုတ်လားဒီမကြောက်ပဲကိုမရုပ်သေးနဲ့ပေါင်းလို့ကြက်တော်မှာထောင်းခံရတယ်ဆိုတာ ဟောလားအဲ့ဒါမဟုတ်လိုချင်တဲ့သဘောလာပြီးအကပ်ခံရတာနဲ့သိတဲ့သဘောလေးဟာသိစိတ်လို့နာမည်အတမခံရပဲနဲ့လိုချင်စိတ်လို့သွားပြီးနာမည်တတ်ခံရတယ်အမှန်ကစိတ်ကလိုချင်တဲ့သဘောရှိသလားမရှိဘူးဘာသဘောပဲရှိသလဲဒီသဘောပဲရှိတယ်လိုချင်တာကစိတ်ရဲ့အပေါ် ဏသူစီလာတာဆိုတော့ပါလို့ကြားရတဲ့အပံလေးကသချင်းနာလေးအမနာပါရတယ်ဒါတော့အဲ့ဒီအပံလေးကြားလိုက်တော့ကြားနေရအပံမဲလို့သိလိုက်တာစိတ်အပံမဲလို့သိလိုက်တာစိတ်သိလိုက်ပြီးတဲ့နောက်အဲတောင်းလိုက်တာဆိုတာဒါကစိတ်ရခေါ်ပဲအဲတောင်းလိုက်တာဆိုတာစိတ်ကမဟုတ်ဘူး စိတ်ကသိပေးလိုက်တော့အဲ့ဒီသိပေးလိုက်တဲ့အာယုံရဲ့ကောင်းမကောင်းကိုသူ့ရဲ့အဖော်ကသူ့ဘာသူဆုံးပြလိုက်တယ်စိတ်ရဲ့အဖော်ကဆုံးပြလိုက်တော့ဟဲ့ကောင်းလိုက်တာပြီးတော့မှနောက်တစ်ယောက်ဖော်ကသူ့ငါကြောက်လိုက်တာကောင်းလိုက်တာဆိုတာကအဖော်တရားငါကြောက်လိုက်တာဆိုတာကအဖော်တရား အပေါ်ရစိတ်ဟာလာကလိုက်တာသို့တော်လည်းအဲ့ဒီကောင်းလိုက်တာဆိုတဲ့စိတ်ရဲ့အပေါ်ရဲ့ကြိုက်လိုက်တာဆိုတဲ့စိတ်ရဲ့အပေါ်ရောစိတ်မပါဘဲနဲ့တော့သူတို့ကြီးကောင်းလည်းမကောင်းတတ်ဘူးကြိုက်လည်းမကြိုက်တတ်ဘူးစိတ်ပါမှပဲကောင်းတတ်တယ်ကြိုက်တတ်တယ်ဘာကြောင့်လဲဆိုတော့မသိတဲ့အရာကိုကောင်းလို့ရမလားမသိတဲ့အရာကိုကြိုက်လို့ရမလားမရဘူးသိတဲ့အရာမှာ ကောင်းလို့လည်းရတယ်ကြိုက်လို့လည်းရတယ်အဲ့ဒီတော့ပထမသိဖို့မလိုဘူးလားဒါနဲ့ဒါကြောင့်စိတ်ကသိပေးလိုက်တယ်အဘာမဲလို့သိပေးလိုက်တယ်သိပေးလိုက်တာနဲ့နောက်ကသိပေးလိုက်တာနဲ့တကယ်နဲ့အပေါ်ကထင်ရှားပါလာတယ်မဲကောင်းလိုက်တာဟဲ့ဟင်းမကောင်းဘူးဟဲ့ဟုတ်တယ်မဟုတ်လားအဲကောင်းလိုက်တာဟဲ့လို့ဆိုတော့ဟောနောက်အပေါ်တယောက်ကပါလာကြတယ်ပါတယ်တော့မလင်ငါကြောက်လိုက်တာသဘောကျလိုက်တာဟဲ့တခါ မကောင်းလိုက်တာဟဲ့ဆိုတော့အခေါ်ပါလာတယ်နောက်ကတခါအခေါ်ထပ်ပါလာပြန်တယ်ပါတယ်တော့မလင်ကနဲ့မကြလိုက်တာနဲ့ဘလောတာကြီးမှလည်းမလိုက်ပါဘူးဟုတ်လားအဲဒီတော့စိတ်ကတော့သိပေးရုံနဲ့ကောင်းတယ်ကြိုက်တဲ့သဘောကျတယ်ဆိုတာသူ့ခေါ်တယ်မကောင်းဘူးမကြိုက်ဘူးဆိုတာတွေကလည်းပဲသူ့ခေါ်တယ်ပဲအဲ့ဒီအခေါ်တွေကိုပါဠိကဘာလို့ခေါ်တယ်လဲဒီတပိကလို့ ခေါ်တယ်။စိတ်ရောခေါ်တွေကိုစေတသိကလို့ခေါ်တယ်။ဘာလို့ခေါ်ကြလဲ။စေတသိကတဲ့။အဲ့ဒါကိုပဲမြန်မာကအတန်းဖြတ်ပြီးခေါ်လိုက်တဲ့စေတသိက်တဲ့။ဟုတ်ကလား။ယတိယောကသိအောင်ဆုံးပြတာရဲ့သဘောကြတယ်မကြဘူးဖြစ်တာရဲ့ကစေတသိက်ဟုတ်ပြီလားဒီတော့တစ်ခါ ခဏရေဥပမာနဲ့သွားပြီးတော့စောက်ကြည့်မယ်ဆိုရင်လူရောင်များလေးကရေဟုတ်တယ်မလားကောင်းတယ်မကောင်းဘူးကြိုက်တယ်မကြိုက်ဘူးသဘောကျတယ်မကြဘူးဆိုတာကသိုးစိမတူရဘူးလားတခါအဲ့ဒီတိုင်းဆိုလို့ရှိရင်သိရုံများလေးကစိတ်စေတသိက်တွေကသိုးစိဟုတ်လားအဲ့တော့စဉ်းစားကြည့်ပါ အဲ့ဒီဆေးသောမှန်းရိုက်တွေမှာအထဲကိုဆိုးတဲ့အခါမှာအယောင်အမျိုးမျိုးဆိုးလို့မရဘူးလားဘယ်နှယောင်လောက်များဆိုးလို့ရလဲဟမ်မရိပ်နိုင်တာကငိုကြလို့လားမရေအတွက်နိုင်ပါဗျာကြပါတယ်ဩဟောခဲ့တာ မယူနိုင်ပါဗျာဆိုတော့အဲ့ဒါမလုံးရောကမှမောလို့လားလို့နော်အဲသူကဒီလက်တော့မရေထွက်နိုင်တာပြောတာဟုတ်မရေထွက်နိုင်အောင်အရာမျိုးမျိုးရတယ်တဲ့ဒါပေမဲ့ရေကတော့တခုတည်းပဲဟုတ်တယ်မဟုတ်လားရေတခုတည်းပဲသုံးသေးအမျိုးမျိုးနဲ့ပေါင်းစပ်မိတဲ့အခါကျတော့ မယုံမတက်နိုင်တော့အယောင်များအဆင်းများကိုရလာတယ်အဲ့ဒီအယောင်တွေဆင်းနေရဆိုရတယ်အဖြူရောင်ရတယ်အနီရောင်ရတယ်အပြာရောင်အစိမ်းရောင် ခရမ်းရောင်မယမ်းရောင်အမလေးအများကြီးဟုတ်ကလားအဲ့ဒီအတိုင်းပဲစိတ်ကလည်းပဲဒီစိတ်ဟာသူကြည့်ပတ်သက်ဆိုလို့ရှိရင် တခုတည်းပဲအစင်းလို့သိလိုက်တာလဲသိအောင်ရတော့လေစိတ်ပဲ ပန်ကိုသိလိုက်တာလည်းသိအောင်မြတ်သဘောလေးစိတ်ပဲအနတ်ကိုသိတာလည်းသိအောင်မြတ်သဘောလေးစိတ်ပဲအရသာသိတာလည်းသိအောင်မြတ်သဘောလေးစိတ်ပဲဒါပဲပြောတော့တစ်ခုတည်းပဲဒါပေမဲ့ကြားလို့ရတယ်မဟုတ်လားဒါမှမကြားဘူးနဲ့လည်းဟာမကြားသေးဘူးစိတ်တစ်ခုရုပ်ကိုယ်လေဆိုတာပါတယ်စိတ်တစ်ခုရုပ်ကိုယ်လေစိတ်ကဘယ်လောက်တဲ့တော့ ရုပ်တာရုပ်တရားမနေဘူးနော်စိတ်ကတခုပဲရုပ်တရားမနေဘူးဘယ်လိုသိတာကြောက်တာစိတ်တခုရုပ်ကိုယ်ပဲကြောက်ဘူးနော်တောင်ခုကြောက်ဘူးရောပေါ့မှတ်ထားစိတ်ကတခုတည်းပဲသိရလေးပဲတဲ့ရုပ်က90တဲ့နော်အဲ့ဒါရက်ထဲမှာပြောကြတာ ယဟန်ပါမနေတွေသင်တာကတော့စိတ်တစ်ခုရုပ်90မဟုတ်ပါဘူးစိတ်တစ်ခုရုပ်90တောင်းမှသင်တာအဲ့လိုပါစိတ်တစ်ခုရုပ်90ဒါပြောတာနားလည်သလားတစ်ခုရော့နေတဲ့90တဲ့ လျော့နေတဲ့90တဲ့အဲ့ဒါ29ခုပြောတာမဟုတ်လားဘလောက်ပြောတာလဲ29ခုအဲ့ဒါပြောတာစိတ်တစ်ခုယော90ဆိုတော့စိတ်ပဲနှစ်ပါးရှိတယ်လေဘယ်နှစ်ခုရှိတယ်လဲ29ခုတဲ့အဲ့ဒါပြောတာဒါကဘယ်လိုသုံးမလဲ စိတ်တစ်ခုယော90ဆိုလိုတာကတစ်ခုယောနေတဲ့90ဟုတ်ကလားတစ်ခုယောနေတဲ့90တဲ့တဲ့ပြောလိုက်တော့အဲစိတ်89ခုတဲ့တကယ်တော့စိတ်89ခုရှိရလားဘယ်နှခုရှိတော့တခုပဲရှိရတာနဲ့ဘာကြောင့်များဒီကျောင်းဆောင်ဆရာတွေကမသိနိုင်လည်းပဲနဲ့89ခုလို့ပြောရတာ ဟမ်အကြောင်းကပြောရတာပဲအဲသူရဲ့အခေါ်တွေကြောင့်ဟုတ်ကဲ့လားအယတမားနဲ့ဘာမှသူလည်းအယတမားဖြစ်သွားရောမဟုတ်ဘူးလားမလားဆိုတော့ကောင်းကောင်းဖဲသမားနဲ့ပေါင်းတော့အဲဖဲသမားဖြစ်သွားကြပြီတရားသမားနဲ့ပေါင်းတော့တရားသမားဖြစ်သွားကြပြီအမှန်တော့သူကတယောက်တည်းပဲ ဟုတ်ကလားအဲ့ဒီတိုင်းပဲဒီတိယုံမြစိတ်ကလေးကလည်းပဲလိုရင်နာနဲ့ပေါင်းလိုက်တော့လိုရင်စိတ်ဖြစ်သွားပြန်ရောစိတ်ဆိုးတာနဲ့ပေါင်းလိုက်တော့စိတ်ဆိုးစိတ်ဖြစ်သွားပြန်ရောကြီးညိုတာနဲ့ပေါင်းလိုက်ပြန်တော့ကြီးညိုစိတ်ဖြစ်သွားပြန်ရောလူတာနဲ့ပေါင်းလိုက်ပြန်တော့ဟုတ်ကလားသူ့အနေနဲ့ကတော့ဘယ်နှခုပဲရှိလဲဒါသဘောလဲ ပြီးတဲ့သဘောပဲဟုတ်ကဲ့လားသူရဲ့အဖို့စေတသိက်တွေကအမျိုးမျိုးရှိတဲ့အတွက်အဲ့ဒီစေတသိက်အမျိုးမျိုးနဲ့ပေါင်းဖော်ပြီးတော့နဲ့ပဲဘာဖြစ်သွားတော့အဲ့ဒီစေတသိက်မျိုးဖြစ်သွားရပြီတဲ့ဟုတ်ကဲ့လားပြတ်မှဟာငပိနဲ့ပေါင်းလိုက်တဲ့အခါကျတော့မဟုတ်ပါဘူးလေငပိနဲ့ပေါင်းတော့အထောင်းမခံရဘူးလား အဲ့ဒါမသိတော့မဖြစ်ပြီဘူးလားအဲ့ဒီကျတော့ငရေကြီးနဲ့ပေါင်းတော့အပေါင်းမခံရဘူးလားအဲ့ဒီခါကျတော့ဘာတော့လို့အဲအဲ့ဒီကျတော့ဟာမကြီးကြီးနဲ့ပေါင်းလိုက်တော့ဒါမတူဘူးလားစိတ်တော်တွေနော်နားလည်ပါဒီလိုဆိုတော့စိတ်ကတရားစေတသိက်ကတရား စိတ်ကတရားစေတသိက်ကတရားဒီကမြတ်စွာဘုရားဟောတဲ့စကားသဘောပေါက်ရောပေါ့သောကတရမိတံဘိကဝေစိတ်တံအာဂမုကေဟိဥပကိလေတေဟိဥပကိလေထာဣရံစိတ်တံဤစိတ်တိဘိကဝေခြေပါခြေသမီးတို့ဣရံစိတ်တံဤစိတ်တိပပကရံပြိုပြိုပြလောက်အောင်တောက်ပြောင်ဖြူစင်လျက်ရှိ၏သူကြည်တတ်တော့ဖြူစင်နေတာပဲ နုကရေအာဂာနုကဖြစ်ကုန်သောဝါအဲ့ဒါဖြစ်ကုန်သောဥပ္ပကိလေတေဟိမြင်သောကြောင့်တရားတို့ဖြင့်ဥပ္ပကိလေသာမြင်သောနေရ၏တဲ့သဘောပေါက်သလားမြင်သောကြောင့်တရားဆိုတာဘယ်လိုပြောတာလဲစေတသိက်ကိုပြောတာဟုတ်ကလားဘယ်လိုပြောတာလဲစေတသိက်ကိုပြောတာလောဘစေတသိက်ဒေါသစေတသိက်မောဟစေတသိက်ကောင်းတဲ့ဘက်ကဆိုလို့ရှိရင်လည်းတတ္တစေတသိက် တတိစေတသိက်ရှိရိစေတသိက်ဩတပစေတသိက်ကောင်းတဲ့ကလားဟုတ်ကလားတတ္တာကတော့ယုံကြည်တာရှိရိကတော့ပါလေရှိရိကရှစ်တာဩတပကရောက်တာဘာလို့ရှစ်တာလဲတရားမကောင်းမပြရမှာရှစ်တာဟုတ်ကလားဩတပကမကောင်းမပြရမှာကြောက်လန့်တာ အဲ့ဒီရှစ်တဲ့ဟိရိစေတသိက်ရောက်တဲ့ဥဒ္ဒတစေတသိက်ကောင်းတယ်ကလားရှစ်တဲ့ဟိရိစေတသိက်နဲ့စိတ်ကပေါင်းပြီးတဲ့အခါကျတော့ရှစ်သိက်ဟုတ်ကလားရောက်တဲ့ဥဒ္ဒတစေတသိက်နဲ့စိတ်ပေါင်းပြီးတဲ့အခါကျတော့ရောက်သိက်ဒီလိုဖြစ်မလားဟုတ်လားအမှန်နဲ့စိတ်ကကြောက်တာလားမဟုတ်ဘူးစိတ်ကရှက်တာလားဘယ်သူကကြောက်ဘယ်သူကရှက်တယ်လဲဒီတဲ့တိတ်ကကြောက်တာရှက်တာ ညကြားဘူးတယ်ဟုတ်လားမကြားဘူးလားဖြစ်နေတာဟုတ်ကဲ့ကျောင်းကမှာဆိုရှိတဲ့နန္တေပညာပါတယ်ဟုတ်ကလားနန္တေပညာပါတယ်တေဆိုတာကပုံပညာပဆိုတာဖြစ်တိဟုတ်ကလားအဲ့ဒါဒီပညာပဆိုတာပါလေ စေဝိရိယတေပညာပစကားအသုံးပါတေကတော့ပညာပပညာပကသတိနာဒေသောဟုတ်ကလားဘာကြောင့်သတိကြတာလဲလို့ဆိုတော့အဲ့ဒီပညာပနဲ့သတိဟာဟိုမူလဘာသာရင်းတွေကအင်ဒိုဂျမနစ်ဘာသာတွေဘာသာစကားတွေကသူတို့ကအတူတူပဲ အဲ့ဒီနေရာအဲ့ဒီကခေါ်ထွက်လာတဲ့အခါကျတော့မှအပန်းကဘာသာစကားကွဲလာပြီးအပန်းနည်းနည်းကွဲလာတာဒါကြောင့်မလို့အပန်းအတူတူပဲလို့ပြောကြတာပညာပါကိုပါဠိလိုဖော်ပညာပညာဒါကြောင့်မလို့ဒီက50နဲ့နီးတယ်နာပေပညာပါနာတရား53ပါဟုတ်ကလားနန္တရား53ပါနန္ဒရာပါလဲ ရုပ်မဟုတ်တာစိတ်လို့ပြောလို့ရှိရင်ပြည့်စုံမလားကဲစေတသိက်တွေကြားမနေဘူးလားအဲအဲ့ဒါကြောင့်မလို့နာမ်ဆိုတာရုပ်မဟုတ်တာဒါမှပြည့်စုံမယ်အဲ့ဒီမှာနန္တရား53ပါးတဲ့53ပါးဆိုတာဘယ်လိုလဲဆိုတော့နံပါတ်1ကစိတ်ဒီကတစ်ခု နံပါတ်1နံပါတ်3နံပါတ်4နံပါတ်5သိကြမလားသိကြပါဘူးဗျာလွယ်လွယ်လေး52ခုကစေတသိက်တဲ့ဟုတ်ပြီလားစိတ်ကတခုစေတသိက်က52ခုဒီနည်းဆိုလို့ရှိရင်စိတ်ကတခုသူ့ဘောက52ယောက်ဟုတ်ကဲ့လားစိတ်ကတယောက်တည်းရဲ့အဖော်က 52ရာအဖော်ထဲမှာဘာဝနာဓမ္မတရားဓမ္မလည်းပါတယ်သီလဓမ္မလည်းပါတယ်အကစားဓမ္မလည်းပါတယ်ဟုတ်ကလားအပြောဓမ္မဖေဒဓမ္မအဘောဆုံးပါတယ်အဲ့ဒီလူတွေနဲ့လူပေါင်းပြီးတော့ပေါင်းမိရပေါင်းမိရပဲကျောင်းတကာသေတသိက်နဲ့ပေါင်းပြီးတော့ကျောင်းတကာစိတ်ဖြစ်လာတာပေါ့မဟုတ်ဘူးလားဒီလိုမဟုတ်ဘဲနဲ့အယတမသေတသိက်နဲ့ပေါင်းပြီးတော့အယတမဖြစ်သွားတာနားလည်ပြီလားနံမလောက်နံမလောက် နံတေပညာပဟုတ်လားတေကဘယ်လောက်လဲပညာပက50ပေါင်းတော့အဲ့ဒီနန္တေပညာပနန္တရား53ပါးတဲ့စိတ်တစ်ခုပါတယ်လေစိတ်တစ်ခုပါတယ်စေတသိက်က52ခုအဲ့ဒါမှတ်ထားရမယ်အဲ့ဒီနန္တေပညာပကိုပဲ ဆိုနည်းနည်းလေးမှမဖြစ်ရဘူးဆိုလို့ရှိရင်မကျေနပ်တဲ့မြမဆရာကနံတေးပညာသားလို့ခေါ်ကြသေးတယ်ဟုတ်လားဘယ်လိုခေါ်လဲနံတေးပညာသားလေဘယ်လိုဖြစ်တာဝိသံပေါက်မပါတဲ့သကလုံးဟာဝိသံပေါက်ပြလိုက်တယ်နော် ဟံဗန္တိကိုတော့အဟံဗန္တိလောက်တာပဲဟုတ်လားအဟံဗန္တိလေအဲဒီတော့ယောဂီနေနဲ့လောက်နေတာအဟံဗန္တိလေအဲဗန္တိဆိုတာဗန်းရဲ့နောက်ကဝိသပောက်ပါလို့လားမပါတာနဲ့ကဘယ်နှကြောင့်သွားပြီးဗန်းနေရတာအဲအဟံဗန္တိလေအဲ့ဒါပဲမနေ့ကတမန်နေ့က ဆုံးမမောအာယုံဆင်းလာတဲ့အခါကျအပေါ်ကယောဂီတွေရှိခိုးဘုရားရှိခိုးတာကြားတယ်။ကြားတဲ့အခါကျအင်းဒုက္ခပါပဲလို့ပါတာတွေတော့ပြက်ကုန်ပါပြီပြင်လဲမှဖြစ်မှာပဲလို့မိဘပြောမှာဟာအခုမှဟောတရိယာလား။ဘာကကုန်တော့ရက်တဲ့အခါကျတော့သုတ်ပฏิပန်နောဘဂဝါသောတာဝကသံဃောအဲ့ဒါကိုသုတ်ပฏิပန်နောလို့ရွတ်တယ်မလို့ လုံးပฏิပန္နောပဋိပန္နောရုပ်လို့ရှိရင်ပန္နောကပတ်တော့ကပတ်တော့နှလုံးရှိရတယ်အဲ့ဒါဆိုရင်တော့တုတ်ပဋိပန္နောပဲအခုကအဲ့ဒီမှာပန္နောကပတ်တော့ကနှလုံးနဲ့ရယ်ပฏิကပတ်တော့ကတာနှလုံးဒါကြောင့်တုတ်ပဋိပန္နောမဟုတ်တုတ်ပฏิပန္နောတုတ်ပฏิပန္နောဥဇောပฏิပန္နောညာယပฏิပန္နောပါမိစေပฏิပန္နော ပါတယ်ဆိုတာကဘာလဲလို့ဆိုတော့သံသေနိပါဏဘဂဝတောဘာဝကတံဃာယတိတံသတ္တာရိပုရိဒယုဂာမိအဖပုရိဒပုဂ္ဂလာဧကဘဂဝတောဘာဝကတံဃောအာဟုနေယောပါဟုနေယောဆိုတဲ့အခါကျတော့အဲ့ဒီမှာဧကဘဂဝတောအမလေဒုက္ခပါပဲလေလို့ပြည့်ကုန်ပါပြီဧကတချို့ကဧကဘဂဝတောတော့မဟုတ်ဧကဘဂဝတောဝတ်ပြ ဒေါ်အေးပါကထက်ရှိခိုးနေတာအေးပါဘဂဝါတော်ဆိုနည်းနည်းတော်ပါသေးတယ်အေးပါဘဂဝါတော်အတော်ခက်တာပဲအဲ့ဒါအခရာအေးမှာရှိကဝိသံပေါက်ပါရဲ့လားမပါရင်အေးပါလားအေးပါလားဧကဘဂဝါတော်မလေး အဲစာအဖြစ်ကတော့အဲစာမြင်ရပါတယ်ဗမာကဗမာကပြောတာအင်္ဂလိပ်ကလည်းလိုပဲအမေရိကန်ကပိုးဖြတ်သေးအမေရိကန်ပိုးဖြတ်အမေရိကန်မှာအခုအဲကာလာဆိုတဲ့စကားလုံးကိုကျွန်တော်အခုသူများတွေလို့သူများတွေရေးတယ်လို့မြည်တော့ C O L O R နဲ့ရေးတယ်ကာလာကိုအကြောင်း ကိုယူဟာအပေါ်ရှုပ်လို့လေအဲ့ဒါအမေရိကန်ကရေးတဲ့စာအုပ်ဒီမှာအဲ့လိုပဲအမေရိကန်ကဆန်းဆန်းရေးပြီးဆို COLOR ကာလာအဲ့လိုရေးတာပြီးတော့အမှန်ဖတ်တော့အပန်ဆိုတာဒါသူ့စိနဲ့သူရှိရတာပဲရေးတဲ့အခါမှာရေးတဲ့စိမြန်တိုင်းရေးပြီးဖတ်တဲ့ဖတ်တဲ့အခါမှာဖတ်တဲ့စိမြန်တိုင်းဖတ်ရတာပဲအဲခုနအမေရိကန်ကကာလာရေးတာဟာ ရေးအပံဖတ်ရေးအလဲအပံဖတ်တဲ့အပံအဲ့ဒီလိုရေးတာလွန်ခဲ့တဲ့နှစ်ပေါ်တဲ့နေ့ကအဲ50ခွန်50ငါ50ခွန်1958ခုနှစ်ကအဲ1958ခုနှစ်ကဆွေတင်ကမမောက္ခတယောက်ကစလုံးပေါင်းနဲ့ပြင်နေတယ်တဲ့ဘာကြောင့်လဲလို့ဆိုတော့အင်္ဂလိပ်စလုံးပေါင်းပြောတာဘာကြောင့်လဲလို့ဆိုတော့ ရေးတာတခြားအတန်ထွက်တာတခြားဖြစ်နေလို့တဲ့အဲ့ဒါဘယ်ဟာကစပြင်နေမလဲဆိုတော့ WAS အဲ့ဒါကစပြင်နေတယ်တဲ့ WAS ကိုဘယ်လိုအတန်ထွက်တယ်ဝါဟုတ်လားမဟုတ်ပါဘူးဒီအတန်တွေက was WAS was ဒီဘာနဲ့မှာ ဆိုင်ဒီမှာတော့ what to what နဲ့လုပ်နေကြတာ what to what တို့အဲ့လိုလုပ်နေကြတယ်အဲ့ဒီမှာဒီလိုသဘောတန်ချက်အမှန်က was အမှန်နဲ့အမိတ်ပါအမိတ်တန်နေမှာလည်းရေးတာ was ပဲအဲ့ဒါဒီစူရန်ပါမခါကဘာရေးတယ်လဲဆိုတော့ WAS အစားတဲ့ WOZ နဲ့ရေးရမယ်တဲ့ WOZ ကံဘယ်လိုသာခေါ် was တိုင်းပဲရေးရမယ်တဲ့အာရေးတဲ့အတိုင်းအမှန်ပဲထွက်ရအောင်အမှန်ဖက်တဲ့အတိုင်းမရေးရဘူးအဲဒါလိုရစင်တော့အကုန်လုံးပြတ်ကုန်ပြီအဲလိုဆိုလို့ရှိရင်တော့ဒေါတပတိဘာနဲ့လည်းပြင်ရလိမ့်မယ်နော်ဒီပါဘဂဝါတော်လည်းဝိသမောက်ထည့်ပေးရလိမ့်မယ်ဒီပါဘဂဝါတော်လို့အဲ့ဒီရဆိုတာရှိပါသေးအဲ့ဒီရဆိုတာရှိပါသေးတယ်အမျိုးဝါသနာပြည့်တဲ့နေ့ကဝါဆိုတယ် ဝါဆိုတဲ့အခါကျတော့ဘုန်းကြီးတွေကဝါဆိုတဲ့သကလုံးကိုပါဠိလိုဆိုရတယ်ဣမသမိန်ဝိဟာရေဣမံဒေမတံဝတ္တဥပေမိဣမသမိန်ဝိဟာရေဤကြောင့်၌ဣမံဒေမတံဤသုံးလပတ်လုံးဝတ္တဥပေမိဝါကပ္ပဤဤကြောင့်၌ဤသုံးလပတ်လုံးဝါကပ္ပဤ ဆိုပြီးတော့ဝါကကြတာဘာသာတော်တွေမကြောက်လားအဲ့ဒီမှာထူးထူးခြားခြားတပါးသတိမထားလိုက်ဘူးလားမဟုတ်ပါဘူးလားမိဘကဘာအဲ့ဒီထူးထူးခြားခြားတပါးဘယ်လိုဆိုကြလဲကြတော့မတမေဝိဟာရေဣမံတေမာတံဝတ္တဥပေမိယ မသမိန်ဝိဟာရေဣမံဒေမတံဝတ္တံဥပေမိလေ။ဘာဖြစ်လဲ။ဘယ်မှာဝိသမောက်ပါလဲ။ဒီနဲ့ပေးမှာဟုတ်လား။အဲ့ဒါသူများတွေရွတ်တာကိုသူပြိမထားတာတိုင်းတို့အရင်မှာတလို့ရှိရင်၄ပါးရွတ်ပြီးပြီအဲ့ဒါသူရင်၄ပါးပြုတ်ပြီးပြီ အဲ့လေးပါးလုံးဟာအိမသမေဝိဟာရေအိမံဒေမာတံဝတ္တဥပေမိဒီလိုကြီးပဲပါဠိကမှန်မှန်ပဲနံပါတ်1ဖောင်းကြီးနံပါတ်2ဖောင်းကြီးနံပါတ်3ဖောင်းကြီးနံပါတ်4ဖောင်းကြီးရွတ်ပြီးပြီအဲ့ဒီတိုင်းအဲသိကြမှာပဲအိမသမေဝိဟာရေအိမံဒေမာတံဝတ္တဥပေမိနားရဲကောင်းလိုက်တဲ့တကယ် တခြားဘုန်းကြီးတွေတော့သတိပြုမှုနဲ့မထင်ပါဘူးဘုန်းကြီးရတာအဲ့ဒါမျိုးကြာရင်ကြားဖို့ကြားတတ်တယ်အဲ့လိုဖြစ်တော့ပြောမလို့ပြောမလို့ပြောလည်းမပြောပါဘူးနည်းနည်းဝိသံမမပါတာဝိသံမုတ်ထဲလာကောင်းကောင်းတရားပဲရောက်တာဟိုရောက်သွားပြီဒီပြန်ဆွဲလိုက်ကြတေပညာတပြောတာနော်နံတေပညာပါတဲ့နံတရား 53ခုအဲ့ဒါနန္ဒေနန္ဒေပညာပသင်္ချာပြောလို့ရှိရင်တော့ရုပ်အထဝိကလည်းပြောမှဖြစ်မှာရုပ်တရားက28ပါတဲ့နန္တရားက53ပါတဲ့ဟုတ်ကဲ့လားရုပ်တရားကနှစ်ပါးလဲ28ပါနန္တရားကနန္တရား53ပါးမှာစိတ်တဏှုပါကလေးစေတသိက်က 52ခုတရားတွေနော်ဟောဒီတနာရီပဲရှိပြီရရမလားမသိဘူးအဲစီ60ခုလားစီ60ခုထည့်ထားတယ်ဆိုတော့နာရီဝက်တဲ့နောက်ထပ်ခေါ်လိုက်မှာဒါမှ70ခုနဲ့ကတ်မယ်နော်နာရီဝက်မှာမှ